တတ်တဲ့ကိလေသာအငြိပြေးက36ပါးသမဏ6ပါးစိတ်ဉာဏ်မျိုးကြောင့်ဥပကိလေသာတရား36ပါးမာလိလေဒိဇာဝိတနာလောဘပြာပါဒကောရာဥပနာဟမေခပလာဒပိဋ္ဌာမိတ္တရိယမာယာတာပိယသံဃပါရမ္ပမာနအတိမာနမဒပမာဒ ဒီကပါဒီတရားတွေစိတ်ထဲဝင်ကလိုက်ပြီးဆိုဖြည့်ဆင်းရတဲ့စိတ်ကလေးမြင်နေပါရောမြင်နေပါရင်ဆင်းရရောအဘိဓါဆိုတာဒီဘာကုသိုလ်မျိုးရလို့တမှုဖြည့်ဆည်းခြင်းခြင်းဒီဓမ္မလောဘဆိုတာမတရားလောဘဇာပါရဆိုတာဒီဘာကိုဖြည့်ဆည်းလို့စိတ်ကောရဆိုတာအမြဲထွက်တာဒေါသထွက်တာဥပနာဟရောမျိုးခေါ်တာမက္ခဒီကြီးကြီးကိုဖြည့်ဖြစ်တာပလာဒ မိမိတဲ့ပါသူကိုတက်ပြောင်းတာအိဗာကိုရဝကြီးဝဆင်းလာတာမနာလို့လားမစ္စရိယမမျောတဲ့လို့လားမိမိရဲ့စပညာပရိပါမိမဆက်ဆံစေလို့လားမာယမိမိအပြစ်ဖုံးရတဲ့စိတ်ဖုံးလို့တဲ့စိတ်ပါသူကတောက်ကျင်နေတဲ့စိတ်တောက်ကျင်နေတဲ့စိတ်ကမိမိမှာမရှိတော့ဘူးရှိလို့တော့ဟန်ဆောင်တာဌာန ထက်ထန်ကျမ်းမ်းမှာပါရဏ္ဍဒီများတဲ့သပ္ပကိုပြုလုပ်လို့တာမာနထောင်ရတက်ကြတာမထမန်ရစ်တာအမိမာနအလွန်မာနကြီးတာပမာဒဥဒေတရားတွေနေနေတာဒီဟာတွေဟာစိတ်ကိုမြင်နေရတဲ့တရားတွေပဲတဲ့ဒါကိုရင်းလာလို့ရှင်စိတ်ဟာဒီကိစ္စနဲ့မြင်နေကြတော့ရှင်းရတာပဲတော့ပါလို့ပြောရမယ် ပိဋိဒီကိုရလို့အဘိဓါအလောဤဝဝိပနာလောဘအဘောကျော်လို့ဟောကိုရပါ ဘာဒကောဒဥပမာဟမေဟပလာပတွေဒါတွေပြောပြီးအိဗ္ဗံဥပရိယအမေချင်းပြောအိဗ္ဗံအမေချင်းပြောပြီးဟွန်းအိဗ္ဗာဆိုတာမနာလို့ပါပရပမ္ပတိဥပ္ပိယလက္ခဏာအိဗ္ဗာဒီလိုရဲ့ဒီလိုဆင်းလာလို့ညီညီချင်း သဘောကြည့်တာဟာဒါဥပ္ပါဒေမြည်ပြီးတော့ဆိုတာမနာလို့လားတောင်းတယ်မနာလို့တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်များအဖေရောင်းရတဲ့အပန်းတွေ တာတရားမနာလိုတဲ့တရားဆိုတာမုဒိတာတရားနဲ့ခွင့်ပြုတတ်တယ်။ဒီလိုတရားလေးပါးတော့ကမုဒိတာနဲ့ခွင့်ပြုတယ်။မေတ္တာကရုဏာမုဒိတာမေတ္တာပဒဝါမြကောင်း ရောက်ကြလဲပဲကိုယ်တည်း ကြီးရတတ်တာလည်းမနာလိုဘူးပြိပါကိုတဲ့ပညာတတ်တာပညာပါတာလည်းမနာလိုဘူးအလုပ်ကြီးကကြီးနေတဲ့ကြီးရနေတာလည်းမနာလိုဘူးပြိပါကိုတဲ့ပညာလူမိတ်တဲ့ပညာပေါ်လို့မနာလိုဘူးဘုန်းကြီးကိုလည်းပြင်တော့ပြိပါကိုတဲ့ဘုန်းကြီးနေတာမနာလိုဘူးပြိပါကိုတဲ့နာမည်ကြီးနေတာမနာလိုဘူးဒီလိုကိုယ်တော့ပညာပတ်နေတာမနာလို့ဒီလိုကိုယ်တော့အပြစ်ဒုက္ခပန်းနေတာမနာလို့ ဒီရဒီတရားကဘုန်းကြီးတွေမှာပေါ်ပေါ်လာတော့မမှုရအောင်ပေါ်ပြီးတော့အပေါ်ရများအိမ်ပါဘုရားမလေးနဲ့ဘုရားအင်းဆိုးတဲ့ဘုရားဘုရားကိုပြင်းပြင်းအေးဆင်းလာရေခရစ်ယာန်ရဲ့ဘုရားကောက်တဲ့မှာပြောထားတယ်ဒီလိုပါဘုရားတော့အသေးကတော့အိတ်ပါဘုရားပဲလို့ လုံးလို့ဆိုရင်လောဘလည်းလို့ဆိုတော့ဒေါသလည်းဆိုတော့မောဟလည်းလို့ဆိုတော့ လို့ဒီလိုကရှိလို့ဒါလည်းမျိုးရှိတာနေရာတိုင်းမှာရှိနေဒီလိုကအမှန်ဆိုးတယ်ပြော။ဘာကြောင့်လဲလို့ဒီလိုမျိုးကဒီလိုကဒါမနာပေါင်းမဟာဝိပဿနာ လေးကိုမနစ်ဖို့ဆောင်လို့ပြင်နေတာတပည့်ဆုံးဆန်းတာလည်းပြင်နေတာအဲ့တော့ဘလောက်အကျိုးရကိုလည်းစိတ်ကိုထားတာတော့ကြာတော်ပြီးနှင်းတော်အောင်ခိုးစိတ်ပဲခေါ်မှာခိုးစိတ်လိုတော့ခေါ်မှာပဲကြာတော်ကြီးကဘယ်နဲ့ရေးကြလဲလို့ဆိုတော့ခိုးနေတိုင်းနဲ့တကောင်တကောင်ဟင်းနဲ့တကောင်ကြီးတကောင်နဲ့လိုက်လိုက် ဒီသာရောမင်းနဲ့ကြောက်လိုက်တကံကအဝိဇ္ဇလေးပေါ်သွားလိုက်အဝိဇ္ဇနဲ့တကံကလိုက်ပေါ်လိုက်နဲ့ပြေပြေပါးပါးတရားပြေမှုနေကြတာတဲ့အဲ့ဒီတရားပြေမှုနေတော့မှာတော့အမေဝေတခံပြေးလိုက်တာနဲ့ပြေတော့ပြေတာတရားပြီးတော့အဲ့ဒီအမေဝေခောက်ကြိုက်လိုက်တော့ အဲဒီအငယ်လေးကြိုက်တဲ့ကိုအငယ်လေးကြိုက်တာမင်းနဲ့တော့အဖက်ကပျော်ပျော်သားသားခုခုကူနေတိုင်းနေတဲ့ကိုကမနာလိုဘူးလေမနာလိုတော့နဲ့အငယ်တော့ဟုံးမဟောက်တယ်ဟုံးဟောက်မကဘူးသူမေးတော့လူရတယ်အဲ့ဒါနဲ့ပဲခုနကဟိုရဟရရနေပြီးတော့ဒကမကောင်ကြိုက်ကြခွဲကြလို့မျိုးပြေးရမလို့ရအလဲလဲအကွဲရနေပြကြရဲ့တော့ ဒါကမနာလို့တဲ့စိတ်ကဖြစ်တာတဲ့အဲဒါကြောင့်စိတ်ဓာတ်တရားဟာခွေးစိတ်ခွေးတရားတဲ့ခွေးကသဘောကျစိတ်ဓာတ်တရားလက်ခံထားတဲ့ပုဂ္ဂိုလ်ဒီလိုမျိုးဟာခွေးစိတ်ပြီးတဲ့ပုဂ္ဂိုလ်လို့ပြောမှာတော့ကြာတော်ကြီးရဲ့အလိုရဆိုရင်ဘုရားသဘောကျသဘောတူတယ်တော်တော်ရုပ်တမ်းနဲ့စိတ်တော်တော်ရုပ်ဉာဏ်နဲ့စိတ် de la Unión တော့နေတာဒီလိုရုပ်ကိုငါကြည့်ကြတာကဒီလိုဖွင့်နေနေတာလူပြည့်လူတွေမြင်နေတာဘုံတန်ကြီးမှနေတာမပတ်ပကာကျင်းနေတာအပိုက်ဒီလူပြည့်မြင်နေတာဒါတွေတွေ့ရင်ကိုယ်ကဝမ်းပါရမလို့ဒီလိုတော့ဒီဒီကံလေးကံလို့ဒီစိတ်ကံဝိရိယလေးကိုလို့လို့ဘလောက်ကျင်ကြတာပဲဝမ်းပါလိုက်တာငါလည်းဒီလိုပြန်ကြည့်ပါဦးမှာ ဝိရိဒစိတ်ကနေပြီးအားကြတဲ့စိတ်အားကြတဲ့စိတ်ကနေပြီးရေးကြတဲ့စိတ်အဲ့ဒါလို့ဖြစ်ရမှာအခုအဲ့လိုမျိုးပြင်နေတော့ဘောင်းနဲ့ဘောင်းဖြစ်တာတော့တော့ကိုပြောတာပဲဒါကြောင့်ဆရာကြီးကခိုးပေးရတယ်ခိုးပေးတယ်အဲအဲ့ဒီပါလို့ကောင်းတယ်ဖတ်မှန်းကြတယ်လေဒီကအားကကြာမရလို့ဒီလိုကောင်းတော့ပါ တံမီရဲ့အပေါက်ပိတ်ခြင်းလို့ဆိုရယ်ဘုရားကအပေါက်ဥဒံမီဆိုတာပိတ်တာအပေါက်ပိတ်ခြင်းဆိုတာမေတ္တာတန်ပြီးအပေါက်ပြီးတော့အာလပယနိုင်ကြီးတာဤတာအပေါက်ပြီးတော့ဒီတရားတွေဒီအပေါက်တွေပိတ်ကြောင်းဆိုတဲ့တရားအမှားပေါ်လို့ခိုးလို့ခိုးတရားမိမိဘာမှမမီလာအောင်ယောနိဘောမနာဘုရားအဘိဓမ္မာနှလုံးသွင်းပြီးတော့တရားမှုကို အင်အားကြီးပါခံရတာမိတ္တတာဖြစ်နေတယ်လို့ဒီမှာလေးမှာ မောကဘုရားကဟောပြတဲ့ဘုရားဒီကလေးကမောကဘုရားဒီလိုလောကမှာလူရင်းပြတာဘုရားကလည်းဘုရားကမှာကြောက်ကြတယ်ရုပ်ပဲရုပ်ပဲကြောက်ကြတယ်အမျိုးအမျိုးကြောက်ကြတယ်အပေရန်အမျိုးများကြောက်ကြတယ်အသက်အပေကိုကြောက်ကြတယ်အကြောင်းဘာပါလဲဘုရားလို့မိဘလို့ဘုရားကဘုရားကတစ်ခုကြီးတစ်ခုကြီးပြတာ ဒီရမောတာတော့ဒီမှာလည်းမဘူးတဲ့မနာလေးတဲ့စိတ်ထားကြောင်းအပြေရမောတာတော့ဒီမှာကြောင့်မဘူးတဲ့မေတ္တာဝမ်းမြောက်တဲ့စိတ်ထားကြောင်းဒါပြေတယ်ဟောဘုရားဒီလိုကားလည်းမနာလေးလို့ရတဲ့နည်းနဲ့ဒီလိုကားကိုမျိုးထိုးဖက်ပြပြအောင်နှုတ်လေတော့စိတ်ထားကြီးလို့နှုတ်ရင် ကြောင်းတရားဆိုတာအကြောင်းရှိရင်ဒီဖြစ်ပါလေအကြောင်းမရှိရင်ဒီမဖြစ်ဘူး။ဒီကပြလားကိုနှိမ်နဲ့နှိပ်တဲ့တရားပြအောင်နည်းနည်းပြအောင်လို့ခုဒီကောင်ပြပြအောင်လောက်တဲ့စိတ်နဲ့ဒီကအားထုတ်ပြီးလို့ဒီကအကုသိုလ်ပဲအကုသိုလ်ရဲ့အကြောင်းတရားကြောင့်သူ့လည်းတနေ့နေတော့ အဲ့ဒီအဝိဒ္ဓကအကျိုးပေးမှာမဟုတ်ပါဘူးအဝိဒ္ဓကအကျိုးပေးမှာမဟုတ်ပါဘူးဘယ်မှာဒီလိုကမလို့ကြရတဲ့ရာကြီးကဒီလိုကြီးမြောက်ကိုယ်ကိုမြောက်ဤရင်တော့အလိုရောမတော်နှင့်ဒီလိုကုန်နှင့်ကိုယ်ကိုနှင့်ဤဒီလိုရာပု ကြောင့်မှပူရကိုယ်ကိုဒီလိုမိဘတတ်နေရ၏ဒီလိုဘုံဘုံပြပြီးတော့မှဘုံရှိရှိသလားကလေးကိုပြီးရပြီပြောတော့ကလေးကြီးရဲ့နဲ့ကိုယ်ကိုမြောက်ပါတော့တဲ့ပြီးကိုပြီးမြောက်ကိုယ်ကိုမြောက်ပြီးဟုတ်မလားဒီလိုပြောတော့ကလေးကြီးဟောတရားအဖို့တော့ရတော့ဒီလောက်ပေါ့ဒီလိုရတော့တရားနာလို့ရတော့ ကိုကြီးဒီလာကောင်းမယ်ဆိုလို့မိမိရဲ့ရဲ့ပြည်တယ်ဥပ္ပါဒနေနေနေလို့ပြည်တယ်ပညာကြောင့်သံဃာရဲ့ဘုရားကလုံလောက်ကြောင်းတရားလေးတွေဒီတတ်မြင်မြတ်ကိုယ်ကအထုပ်ပေါ်ရတယ်လို့အဲ့ဒီပုဂ္ဂိုလ်ကိုတစ်ခါပုဂ္ဂိုလ်ပြည့်ပါပြည့်ရပြောတယ်လို့ပြီးရအဲ့ဒီတစ်ခါပုဂ္ဂိုလ်ကပြည့်ရပြောတဲ့ပုဂ္ဂိုလ်ကိုအပြင်းမပေးတော့ဘူးပေါ့ဩဒေလာပဲပြည့်ရတဲ့ပုဂ္ဂိုလ်ကို ရောက်တတ်တဲ့ပုဂ္ဂိုလ်ပဲကုသလိုလုပ်ကြည့်တဲ့ပုဂ္ဂိုလ်ပဲကုသလိုလုပ်ကြည့်တဲ့ပုဂ္ဂိုလ်ပဲလို့ဒီရလူကကိုယ်ကိုအပင်သေးမတာအပင်ကြီးလာတော့ဂုံတင်းလာတော့အဲဒါကြောင့်မလို့ကိုယ်ကိုယ်ကမြင့်တက်လာတော့လောဘကနဲ့ဘုရားလူတရားရဲ့ဒီပါဆန်းနေတာကို ပြီးလို့ကြကြကိုကဘာမှမကောင်းဘူးနဲ့တော့ပြောလိုက်ပြီးဆိုရင်အဲ့ဒီစကားကြားရတဲ့ကြားလူကကိုယ်ခင်ပေးပြီပေါ့ဒီလူကဒီကပြပုံလိုက်ပြောနေတယ်သူကမင်းအမြင့်တွေပုံလေးနဲ့ဒီကရဲ့ ခွင့်ပြုရမလို့ ပုဂ္ဂိုလ်မျိုးဟာအမြဲတမ်းဆင်းရဲနေတဲ့ပုဂ္ဂိုလ်မျိုးတဲ့ကိုယ်ပြည့်စုံမှုပြည့်စုံတဲ့ပြည်သားအပြည့်ကိုရှိနေတဲ့ပုဂ္ဂိုလ်ဟာပရဝိဇ္ဇာမိပတုဒ္ဒမိစ္ဆာဥဒ္ဒနာပုညောအာတဝတ္တဝေဒံဒီတတ္တပုညောနာဝတ္တိတဲ့ဒီကအပြည့်ကိုကြားပြီးတော့ဒီကကိုသိရတဲ့ပုဂ္ဂိုလ် စဉ်းစားပြီးတော့နှိမ့်ချပြီးတော့စိတ်ကြည့်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မှာအာတဝေတရားတွေရောတွေးရတော့ပညာမတွေးရဘူး။ဒါကြောင့်ဒီလိုပညာကိုယ်ကိုမြောက်ပြီးရုံးထောက်အလိုဝင်မပေးဘူး။ဝင်မပေးမဲ့ကြာတာမြတ်ပြောတာမြစ်ပြရပြောတာဒါတော့ဘာလဲ။ထည့်ပြီးတော့ပြောလိုက်တာ။ဒီကိုယ်ကိုယ်နှိမ့်ကိုယ်ကိုယ်နှိမ့် ပွဲကိုပြုလုပ်တယ်ဆိုရင်ကိုယ်ကမိမှာပြေကြတယ်အဲဒီပြရားဘုံကိုပြလို့ပြပြီးလုပ်တဲ့ပုဂ္ဂိုလ်ကဘာမှမပြောလဲလို့ဆိုတော့ဘယ်လိုပဲမြင်နေဒီလိုလဲလို့ဆိုတော့ ရားကိုအမြင်တတ်လို့မလို့မကင်းလို့ပကတ်နဲ့ငိုပြီးထိုးတယ်လို့နဲ့တူတယ်။ဟုတ်မလား။မဟုတ်လား။ဟမ်။ဒီကအမြင်တတ်လို့မလို့အဲ့ဒါပြီးတော့မြစ်ပတ်ပေရဲ့ကမဟုတ်ဘူးပြီးတော့မြင်ပြီးပကတ်နဲ့ငိုပြီးထိုးလိုက်တော့ကောင်းကြီးကြရတော့ဆိုပြီးတော့ဘယ်လိုအရင်စပြီးမြစ်ပတ်တော့ဟောအဲ့ဒီကြောင့်ဒီကက နှိမ့်နေတဲ့ပုဂ္ဂိုလ်များဒါအဲဒီပုဂ္ဂိုလ်ကဟိုပုဂ္ဂိုလ်မျိုးနဲ့လည်းပြီးသေးတယ်မပုဂ္ဂိုလ်မျိုးတော့ ခဏနဲ့ပုတ်ပြီးတာဒီမှာဂုံကြီးအောင်လုပ်တော့ဒီမှာဒီမှာတော့ဂုံမျိုးကိုယ်ဂုံမျိုးလို့ဘာသာမျိုးလေးအောက်ကနေဒီဒီမှာဖုံနဲ့ပြုတ်ပြီးတက်တယ်လို့ပြီးတော့ စီးပွားဥစ္စာတိုးတက်နေတာကိုကဝမ်းသာနေတာနဲ့ကိုယ်အလိုလိုကျင်းလာနေတာဒီကရာတိခန္ဓာ၌အိဋ္ဌာမပြုဝမ်းရောက်ရှိလောသူ့ကိုတောင်းမှသူရကိုယ်ကိုဒီလိုမေတ္တာတောင်းနိုင်ပါ၏သူ့ကိုတောင်းမှဆိုတာသူ့ပေါ်မှာကိုယ်ကမနှိမ့်ကြပဲအပြစ်မမြင်ပဲအပြစ်မပြောဘဲနဲ့တောင်းမှပြုပြီးထင်းထင်းတိမ်တိမ်နေမှသူရလည်းပြစ်ပေါ်မှာတောင်းမှပြုပြီးထင်းထင်းတိမ်တိမ်နေတယ် ဒီနေရာပြည့်နေလို့ရှိရင်သူ့ကိုကိုယ်ကစောင့်ဆောင်မှသူကလည်းကိုယ်ကိုပြန်ပြီးတော့စောင့်ဆောင်တယ်ဒီလိုစောင့်မှသူကကိုယ်ကိုဒီမြေမြတ်တာစောင့်နေရ၏မင်္ဂဒေဝလင်္ကာပုအပိုက်တရားဖြစ်ခွင့်ရအဲ့ဒီလိုပြီးမြောက်သို့မြောက်ဤရင်းထောက်အလေရင်းမပေး ပฏิပါဝါဘာမပုပ္ပလေဝမ တော့ဒေဝကံကပလုတ်ပြီးတော့ ဆိုတာပံကိုဒိဗ္ဗကုတဆိုတာမင်းလာတို့မူရာပံကိုတဲ့မင်းလာတို့မူရာပံကိုအရိတံရဲ့ပံကိုမှာမင်းလာတို့အတိုင်းအောင်ဆက်ပြီးနေတယ်တဲ့ဒါကြောင့်အရိပံကိုကိုဒိဗ္ဗကုတဒိဗ္ဗကုလို့ခေါ်ရတယ်ဒီလိုလဲဒီလိုဖြစ်တာနောက်တစ်မျိုးက အဲ့ဒီနေရာအဲ့ဒီတန်တုတ်ကတော့လင်းလာပြီးပုတ်ပုတ်ပြီးထိုင်းနေတာနဲ့ပြီးတော့ဘာကြောင့်လဲလင်းလာနဲ့ပြီးလို့လိမ့်လာပြီးပါဘယ်လိုပဲအဲ့ဒီလိုနဲ့ပေါ်တော့ဒါလိုတော့လင်းလာနဲ့ပြီးလို့ပဲဘယ်လိုကိုခေါ်ခေါ်လင်းလာတဲ့နေရာပုတ်တော့ဒီပဲဘယ်လိုပဲလို့ခေါ်ခေါ်လင်းလာဆိုတော့အကောင်နဲ့ပတ်လာပြီးဆိုတော့အဲ့ဒါကောင်းအောင် ကိုက